ဒီကနေ့1999ခုနှစ်ဒီဇင်ဘာလ9ရက်နေ့ည7:15နဲ့15မိနစ်အချိန်မှာဘုန်းကြီးတို့ပြင်ဦးလွင်မြို့စစ်တပ်ကသူကျောင်းဝင်းအတွင်စီဓမ္မယုံအတွင်မှာတရားဝဲစားကြတယ်တရားမစားခင်ဘုရားတရားတန်ခါ ယရဏသုံးပါးရှိခိုးရအောင်ဘုန်းကြီးအတိုင်ပေးပါမယ်ဘုန်းကြီးတို့ပြိဿကအဓိပ္ပာယ်ဆင်ញင်နှလုံးသွင်းပြီးတော့လိုက်ရှိခိုးပါကိုရောတိုင်းကိုရောတိုင်းကိလေသာခတ်သိကိလေသာခတ်သိချုပ်ပြန်ငြိမ့်လျက်ချုပ်ပြန်ငြိမ့်လျက်ဒုက္ခသာသိမ့်တော်မူပြီသည်ဖြစ်၍ဒုက္ခသာသိမ့်တော်မူပြီသည်ဖြစ်၍သတ္တဝါဝေနေသတ္တဝါ ပြည့်တွေကိုလည်းကိလေသာငြိမ်းကြောင်းမိကောင်းညွန်ပြဆိုဆုံးမ၍ဒုက္ခအထွေတွေငြိမ်းအေးစေတော်မူသောမြတ်စွာဘုရားကိုတပြည့်တော်သည်တပြည့်တော်သည်ညီညိုမြတ်တို့ညီညိုမြတ်တို့ လက်ဆုံးမိုး၍လက်ဆုံးမိုး၍ရှိခိုးကြောပါ၏ရှင်မယားရှိခိုးကြောပါ၏ရှင်မယားတရားရှိခိုးဆင်းရဲအပြားပြားဆင်းရဲအပြားပြားငြိမ်လိုပါ၍ငြိမ်လိုပါ၍လိုင်နာကြသူလိုင်နာကြသူမြားဘုလူကိုမြားဘုလူကိုအပူငြိမ်၏ ရဲ့ပေမှာကင်းဝေးလေအောင်နိဗ္ဗာန်တောင်သို့ပို့ဆောင်ပေးကြတရားတော်မြတ်ကိုတပည့်တော်သည်ကြည်ညိုမြတ်တို့လက်ဆုံးမိုး၍ရှိခိုးကြောပါ၏ရှင်မယား သံဃာရှိခိုးမြတ်စွာဘုရားမြတ်စွာဘုရားဟောညွန်ပြ၍ဟောညွန်ပြ၍သုံးမတိုင်းသာသုံးမတိုင်းသာသုံးသိခါကိုသုံးသိခါကိုကောင်းစွာလဲကျင့်ကောင်းစွာလဲကျင့်ဖြောင်းစွာကျင့်၍ဖြောင်းစွာကျင့်၍ဖြည့်ကျင့်မှန်စွာဖြည့်ကျင့်မှန်စွာအရိယာဟုအရိယာဟု ရှစ်ဖြာတန့်စင်ရှစ်ဖြာတန့်စင်ထေအရှင်နှင့်ထေအရှင်နှင့်နွယ်ဝင်အရိယာနွယ်ဝင်အရိယာမြတ်တန်ဃာကိုမြတ်တန်ဃာကိုတပည့်တော်သည်တပည့်တော်သည်ဤညိုမြတ်နို့ဤညိုမြတ်နို့လက်ဆုံးမိုး၍လက်ဆုံးမိုး၍ရှိခိုးကြပါ၏ရှင်ဘုရားရှိခိုးကြပါ၏ရှင်ဘုရား ဘုန်းကြီးတို့ဒီကနေ့တရားစကြအောင်ဒီကနေ့ဟောရမယ့်နေရာကတော့ရိုးရိုးလေးပါပဲစိတ်ကောင်းရှိမှချမ်းသာရသည်စိတ်ကောင်းရှိမှချမ်းသာရသည်မြတ်စွာဘုရား45နှစ်ပတ်လုံး အပင်မဆင်းရဲခံပြီးတတ္တဝါတွေတိကြလိမ်မာယဉ်ကျေးလာအောင်ဤအမျိုးမျိုးနဲ့ညွန်ကြားပြသဆိုဆုံးမှလာခဲ့တယ်အဲ့ဒါလိုမြတ်စွာဘုရားဟောကြားပြသဆုံးမတဲ့တရားတော်တွေ45နှစ်ပတ်လုံးအများကြီးပဲသို့တော်လည်းပဲအဲ့ဒီတရားတော်တွေအကျဉ်းချုံးလိုက်မယ်ဆိုလို့ရှိရင် အချက်၃ချက်ထဲမှာ အလုံးအကျုံးဝင်တယ်အဲ့ဒီအကျဉ်းချုပ်တာကိုမြတ်စွာဘုရားကိုတော်တိုင်ပဲအကျဉ်းချုပ်ပြီးပြတယ်နားလည်လွယ်အောင်မှတ်လွယ်အောင်မြတ်စွာဘုရားအကျဉ်းချုပ်တော်မူတဲ့တရားကတော့တဗ္ဗမပတ္တာအကရဏံကုသလတာဥပသမ္ပဒာသစိတ္တပရိယောဓပနာဧတံဗုဒ္ဓနာသာသနံ သဘာဝပတာအကရဏမကောင်းမှုလူသမ ्या မပြုလုပ်ခြင်းကုသလတဥပသမ္ပရာကောင်းမှုဟုသမ ्या ပြည့်စုံအောင်အားထုတ်ခြင်းသစိတ်တပရိယောဓာပနာမိမိစိတ်ကိုဖြူစင်အောင်ထားထားခြင်းဧတံမကောင်းမှုရှောင်ကောင်းမှုဆောင်၍ဖြူအောင်စိတ်ထားဤသုံးပါးသည် ဗုဒ္ဓနာဘုရားရှင်တို့ဤသာသနာဆုံးမတော်ပေတည်းဒီအဆုံးအမကိုမြတ်စွာဘုရားတန်ဃာတော်တွေလာပြီးနေလောက်ွယ်နေတိုင်းဥပုပ်ပြုတယ်ဆိုပြီးတော့ပါတိမောက်သိခါဖို့ဝိနည်းစီမင်းဥပဒေတွေရွတ်ဆိုပြီးတော့ဥပုပ်ပြုဖို့ရမပင်ညခင်လားမြတ်စွာဘုရားဟာ လာပြီနေတိုင်းလာွယ်နေတိုင်းဒီအဆုံးမကိုပဲသံဃာတော်တွေအမြဲတမ်းဆုံးမတဘာဘပတာအကရဏကုသလတဥပသမ္ပဒာသစိတပရိယောဓာပနံဧတံဗုဒ္ဓနာသာသနာတဘာပပတာအကရဏမကောင်းမှုသမျှမပြုလုပ်ခြင်း ကုသလတဥပသမရာကောင်းမှုသမျှပြည့်စုံအောင်အထုတ်ခြင်းသစိတပရိယောဒါပနာမိမိစိတ်ကိုဖြူစင်အောင်ထားခြင်းဧတံမကောင်းမှုရှောင်ကောင်းမှုဆောင်၍ဖြူအောင်စိတ်ထားဤသုံးပါးသည်ဗုဒ္ဓနာဘုရားရှင်တို့ဤသာသနာဆုံးမတော်ပေတည်းအချက်၃ချက်ထဲမှာ မြတ်စွာဘုရား45နှစ်ပတ်လုံးဟောထားတဲ့တရားတွေကျုံဝင်တယ်နံပါတ်1ကမကောင်းမှုအကုသိုလ်ဟူသမျှမပြုလုပ်ပါနဲ့နံပါတ်1ကကောင်းမှုကုသိုလ်ဟူသမျှပြည့်စုံအောင် ပြုလုပ်စည်းဘူးပါနံပါတ်3ကမိမိစိတ်ကိုဖြူစင်အောင်ထားပါ အဲ့ဒီအချက်၃ချက်ကိုတိတိကျကျလိုက်နာရင်မြတ်စွာဘုရား45နှစ်ပတ်လုံး ဟောကြားထားတဲ့တရားတော်တွေလိုက်နာပြီးသားဖြစ်တယ်မကောင်းမှုဟူသမျှမပြုလုပ်ခြင်းကောင်းမှုဟူသမျှပြည့်စုံအောင်အားထုတ်ခြင်းမိမိစိတ်ကို ဖြူစင်အောင်ထားခြင်းဤသုံးပါးသည်ဘုရားရှင်တို့ဤအဆုံးအမတော်ပေတည်း ကဲဘုန်းကြီးတို့ပြိဿလိုက်ဆိုကြည့်ပါလေမကောင်းမှုသမျှမပြုလုပ်ခြင်းမကောင်းမှုသမျှမပြုလုပ်ခြင်းကောင်းမှုသမျှပြည့်စုံအောင်အားထုတ်ခြင်းကောင်းမှုသမျှပြည့်စုံအောင်အားထုတ်ခြင်းမိမိစိတ်ကိုဖြူစင်အောင်ထားခြင်းမိမိစိတ်ကိုဖြူစင်အောင်ထားခြင်းဤသုံးပါးသည်ဤသုံးပါးသည်ဘုရားရှင်တို့၏ဘုရားရှင်တို့၏အဆုံးအမတော်ပေ ဆုံးပါတော်သည်မကောင်းမှုဟုသမျှမပြုလုပ်ခြင်းမကောင်းမှုဟုသမျှမပြုလုပ်ခြင်းကောင်းမှုဟုသမျှပြည့်စုံအောင်အားထုတ်ခြင်းကောင်းမှုဟုသမျှပြည့်စုံအောင်အားထုတ်ခြင်းမိမိစိတ်ကိုဖြူစင်အောင်ထားခြင်းမိမိစိတ်ကိုဖြူစင်အောင်ထားခြင်းဤသုံးပါးသည်ဤသုံးပါးသည်ဘုရားရှင်တို့၏ဘုရားရှင်တို့၏အဆုံးအမတော်ပေတည်းအဆုံးအမ ကောင်းမှုအကုသိုလ်မှန်သမျှမပြုလို့မပြောဆိုမကြံတွေးပါနဲ့ကောင်းမှုကုသိုလ်သမျှပြုလို့ပြောဆိုကြံတွေးပါမိမိစိတ်ကိုဖြူစင်အောင်ထားပါအပြစ်ကင်းပြီးတော့ဖြူစင်တဲ့စိတ်ကလေးဖြစ်နေအောင်စိတ်ထားဖြူပွေအောင်ထားပါ အဲ့ဒါလို့ဆိုလို့ရှိရင်ကောင်းကျိုးချမ်းသာမှုချရတယ်ဒီတော့မကောင်းမှုဆိုတာဘုရားဘာသာတရားတော်ရာအကုသိုလ်လို့ခေါ်တယ်ကောင်းမှုဆိုတာကုသိုလ်လို့ခေါ်တယ်ဒါကြောင့်မကောင်းမှု အကုသိုလ်မှသမျှရှောင်ကောင်းမှုကုသိုလ်သမျှပြုစုစီဘူး ဒီတော့ကောင်းမှုမကောင်းမှုဆိုတာတတ္တဝါရဲ့လူတို့ရဲ့အသိဉာဏ်အစဉ်တန်းအလိုက်ဘာသာတရားအလိုက် လူမျိုးဒလိထုံးတာဇယိုက်အလိုက်ဒေသအလိုက်မကောင်းမှုကောင်းမှုဆိုတာကျင့်တဲ့ဘဝအစရှိသည့်တတ္တဝါတွေရဲ့ အသက်တတ္တာဒါမကောင်းမှုမဟုတ်ဘူး။ဘာကြောင့်လဲဆိုတော့ဒီတတ္တဝါတွေကိုလူတို့စားသုံးဖို့ရာအတွက်ထာဝရဘုရားသခင်ကဖန်ဆင်းပေးထားလို့တခါအစ္စလမ်ဘာသာကြပြန်တော့လည်းဒီတိုင်းပဲနွားသပ်ပြီးတော့ အာလာရှင်မြတ်ပူဇော်တယ်ဆိုလို့ရှိရင်ဒါကောင်းမှုကုသိုလ်တဲ့ဗုဒ္ဓဘာသာအမြင်နဲ့ကြတော့နွားတတ်တယ်ဆိုတာတကယ်အကြီးအကျယ်မကောင်းမှုအကုသိုလ်ကြီးပဲဒီတော့ကောင်းမှုမကောင်းမှုအတိတ်ပဲခေါ်ရမှာဘာသာရေးအရာလဲကွဲလွဲချက်ရှိတယ်ပြီးတော့ နေရာဒေသအလိုက်လဲကွဲလွဲချက်ရှိတတ်တယ်လူတို့ရဲ့အသိဉာဏ်အဆင့်အတန်းလိုက်လည်းပဲကွဲလွဲချက်ရှိတယ်တခါဒလေထုံးတာအရာလည်းပဲကွဲလွဲချက်ရှိတယ်ဒါတော့ဘယ်ဟာမကဘယ်ဟာမကောင်းဘူးဘယ်ဟာကောင်းဘူးလို့ဆုံးပြရမလဲဒီတော့ ုန်းကြီးတို့လူတွေဟာဘာသာတရားတွေကိုကိုကြတယ်မိမိတို့ဉာဏ်သက်ဝင်ရာမိမိတို့အတွက်အကျိုးရှိစေလိမ့်မယ်ချမ်းသာကိုပေးဝေလိမ့်မယ်လို့ဉာဏ်သက်ဝင်တဲ့ဘာသာယူဝါဒယုံကြည်စိတ်ကကိုကိုကြတယ် ခရစ်ယာန်တွေလည်းခရစ်ယာန်ဘာသာယုံကြည်စိတ်ကကူပဲကြတယ်သာဝရဘုရားသခင်အစ္စလာမ်များမွတ်စလင်များကလည်းပဲအင်္ဂလာဘုရားသခင်မြတ်မဟာမေအဲမုဟမ္မက်တမန်တော်တို့ကိုယုံကြည်စိတ်ကကူပဲကြတယ်ဟိန္ဒူကြပြန်တော့လေမဟာမြမဝိ ష్ణు စီဝဆိုတဲ့နတ်ဘုရားကြီးတုံးစီယုံကြည်စိတ်ကကူပဲကြတယ် ဗုဒ္ဓဘာသာကြတော့လည်းပဲဗုဒ္ဓရှင်တော်မြတ်ဘုရားကိုယုံကြည်စိတ်ကကိုးကွယ်တယ်အဲ့ဒါလို့ယုံကြည်စိတ်ကကိုးကွယ်တာမှာမိမိတို့အခြေအနေအလိုက်မိမိတို့ရဲ့အသိဉာဏ်အလိုက်မိမိတို့ရဲ့ပတ်ဝန်းကျင်အလိုက်ဘာသာအယူဝါဒကွဲပြားသွားတော်လည်းပဲရည်ရွယ်ချက်ကတော့တူတယ် ဘာသာအယူဝါဒယုံကြည်စိတ်ကကိုးကွယ်တဲ့ရည်ရွယ်ချက်ကတော့အလုံးတူကြတာပဲဘာသာအယူဝါဒယုံကြည်စိတ်ကကိုးကွယ်တဲ့ရည်ရွယ်ချက်ကဘာလဲလို့ဆိုတော့ဆင်းရဲငြိမ်းဖို့ချမ်းသာရဖို့ဒါပဲဘုရားဘာသာဝင်တွေကဘုရားကိုယုံကြည်ကိုးကွယ်စိတ်ကတာနဲ့ ဘုရားတရားတန်ခါယရဏသုံးပါးယုံကြည်ကိုယ်ပဲစိက္ကတလည်းဆင်းရဲငြိမ်းဖို့ချမ်းသာရဖို့ခရစ်ယာန်ကသာဝရဘုရားသခင်ဝိညာဉ်တော်သားတော်ယေရှုခရစ်စသည်ကိုယုံကြည်စိက္ကကိုယ်ဝယ်တာလည်းပဲရည်ရွယ်ချက်ကဆင်းရဲငြိမ်းဖို့ချမ်းသာရဖို့ထို့တူပဲ မွတ်စလင်များကလည်းပဲအလ္လာရှင်မြတ်အစ္စလာမ်ဘာသာကိုယုံကြည်ကိုယ်ပဲစိက္ကတရည်ရွယ်ချက်ကဆင်းရဲခြင်းကိုချမ်းသာရဖို့ဟိန္ဒူဘာသာဝင်များကမဟာမြမသီဝပိသနောဆိုတဲ့ဘုရားကြီးသုံးစုကိုကိုယ်ပဲစိက္ကတလည်းပဲဆင်းရဲခြင်းကိုချမ်းသာရဖို့အဲ့ဒီရည်ရွယ်ချက်နဲ့ယုံကြည်စိက္ကကြတယ် ယုံကြည်စိတ်ကတော့ယုံကြည်စိတ်ကမှုရည်ရွယ်ချက်တူတော်လည်းပဲစိတ်ကတဲ့ဘာသာယူဝါဒကြတော့ကွဲပြားနေကြတယ်ကွဲပြားနေတော့ဘယ်ဘာသာယူဝါဒမှန်တယ်လဲအဲ့ဒါစဉ်းစားဖို့ချင့်ကြွေဝေဖန်ဖို့ ဘယ်ဘာသာယူဝါဒမှန်တယ်လဲဆိုရင်ဆင်းရဲငြိမ်းစေချမ်းသာရစေတဲ့ဘာသာအယူဝါဒဟာမှန်တယ်လို့ဖြေရင်မှားမလားမှန်မလားမှန်တယ်။ဘာကြောင့်လဲဆိုတော့အားလုံးဟာမိမိတို့သက်ဆိုင်ရာဘာသာအယူဝါဒကိုယ်ွယ်ကြတာဟာဆင်းရဲငြိမ်းဖို့ချမ်းသာရဖို့ကိုယ်ွယ်တာကို ဘယ်သူမှဆင်းရဲကို မတွေ့ခြင်းဘူးမဆင်းရဲခြင်းဘူးဒါကြောင့်ဆင်းရဲငြိမ်းခြင်းနဲ့ဆင်းရဲမရှိခြင်းဘူးတတ္တဝါတိုင်းတတ္တဝါတိုင်းဟာကိုချမ်းသာစိတ်ချမ်းသာအမြဲရှိနေစေရှိနေကြခြင်းတယ်ဒါကြောင့်မို့ဘာသာအယူဝါဒကိုယ်ွယ်တဲ့ရည်ရွယ်ချက်ကဆင်းရဲငြိမ်းမှုချမ်းသာမှုဖြစ်တော့လူသားတို့လိုအပ်တဲ့ဆင်းရဲငြိမ်းခြင်းချမ်းသာခြင်းကို ပေးနိုင်တဲ့ဘာသာအယူဝါဒဟာမှန်တယ်မပေးနိုင်တဲ့ဘာသာယူဝါဒဟာမှားတယ်အဲ့ဒါလို့ဆုံးပြရင်မှန်သလားမှားသလားမှန်ပါဘူးမှန်တယ်နော်ဒီတော့ဒါဖြစ်ရင်ဘယ်လိုဘာသာအယူဝါဒကဘယ်ဘာသာအယူဝါဒကဆင်းရဲကိုငြိမ်းစေချမ်းသာကိုရစေတလဲလို့ ဝေဖန်တော့တခြားတခြားဘာသာအယူဝါဒတွေတော့ခွန်ကြီးတို့လည်းပဲနည်းနည်းပါးပါးပဲလေ့လာမိတယ်သေသေးချာချာတိတိကျကျနိုင်နိုင် ချွချွမလေ့လာမိဘူးဒါတော့ဒီတော့တခြားတခြားဘာသာအယူဝါဒတွေထားတော့ဘုန်းကြီးတို့ဗုဒ္ဓအယူဝါဒအနေနဲ့ကြတော့ဆင်းရဲငြိမ်းစေချမ်းသာစေနိုင်ပါမလားဒီယူဝါဒ ယုံကြည်ကိုယ်ွယ်လို့အဲ့ဒါနည်းနည်းစဉ်းစားကြည့်ရအောင်ဒီတော့လူသားရဲ့သာမန်လူသားရဲ့အသိဉာဏ်ဟာပြီးပြည့်စုံတယ်လို့ပြောနိုင်ပါမလားပြောနိုင်ဘူးအများကြီးမလိုဘူးလားအများကြီးလိုတယ်လူသားတိုင်းလူသားတိုင်းအလွန်တော်တယ်ဆိုတဲ့လူသားမှာကိုပဲ သူ့အသိဉာဏ်ကမပြေးမပြည့်စုံဘူးဒီတော့ကိုယ်အသိဉာဏ်တမိုက်တထွာလောက်နဲ့ကောင်းမကောင်းဝေဖန်မယ်ဆိုတာမဆိုတာဝေဖန်မယ်အကျိုးရှိမရှိဝေဖန်မယ်မှန်မှန်မှန်ဝေဖန်မယ်ဆိုလို့ရှိရင်လောကသဘာဝကိုဝေဖန်တဲ့အခါမှာအမှန်ပဲနေစမလားအမှားပဲနေစမလားမှန်ပါ မှားပဲပဲနေစမယ်ဘာကြောင့်လဲဆိုတော့မိမိအသိဉာဏ်ကမပြည့်စုံလို့အဲ့တော့မပြည့်စုံတဲ့အသိဉာဏ်နဲ့ဝေဖန်ပြီးမိမိဝေဖန်ရတဲ့အတိုင်းမိမိအသိဉာဏ်လားညွှန်ရလောက်သိမယ်ဆိုလို့ရှိရင်မှားဖို့ပဲများတယ်အကျိုးရုပ်ဖို့ပဲများတယ်အကျိုးရှိဖို့နိုင်တယ်ဒီတော့ဘာလို့ရတယ်လဲလို့ဆိုတော့ကိုယ့်ရဲ့ပိုးပြီးတော့အသိဉာဏ်ပြည့်စုံတဲ့ ပုဂ္ဂိုလ်ကိုရှားပြီးတော့စီကပ်ကိုကိုရတယ်ဒီလိုမဟုတ်ဘူးလားကိုယ်တဲ့ကိုပြီးအသိဉာဏ်ပြည့်စုံတဲ့ပုဂ္ဂိုလ်ကိုရှားပြီးတော့စီကပ်ကိုဝယ်ပြီဆိုလို့ရှိရင်တော့ကိုဟာကိုထင်ရဆုံးပြတ်တာတဲ့တော့ပိုးပြီးအမှန်နဲ့မနှိစနိုင်ဘူးလားနှိစနိုင်တယ်အမှန်နဲ့နှိစနိုင်ပြီဆိုလို့ရှိရင်ချမ်းသာရဖို့များသလားဆင်းရဲရဖို့များသလား ချမ်းသာရဖို့များတယ်ဒါကြောင့်မပြည့်စုံတဲ့ကိုယ့်ရဲ့အသိဉာဏ်တမိုက်တထွာကလေးနဲ့ဘာကူမှလောကတဘာဝကိုပေါ့လေလောကလူရေးဆောင်တာပြောတာမဟုတ်ဘူးလောကတဘာဝကိုမဆုံးပြတ်ဖြစ်နဲ့ကိုယ့်ရဲ့အသိဉာဏ်ပိုပြည့်စုံတဲ့ပုဂ္ဂိုလ်ကိုစိတ်ကကိုယ်ပဲပြီးအဲ့ဒီပုဂ္ဂိုလ်ရဲ့အကြံဉာဏ်ယူအဆုံးအမယူပြီးတော့ စဉ်းစားဆင်ញင်ဝေဖန်ဆုံးဖြတ်ရင်ဖြင့်အမှန်နဲ့နိစ္စနိုင်မလားမနိစ္စနိုင်ဘူးလားနိစ္စနိုင်တယ်နိစ္စနိုင်ပြီဆိုလို့ရှိရင်တော့ချမ်းသာမလားဆင်းရဲမလားဟုတ်ကဲ့လားအဲ့ဒီတော့လူတွေဟာဘာသာအယူဝါဒကိုယ်ွယ်တယ်ဆိုတာဟာမိမိတဲ့ပိုးပြီးအသိဉာဏ် ပြည့်စုံကြွယ်ဝရင့်ကျက်တဲ့ပုဂ္ဂိုလ်ကိုဈေးကမိကိုယ်တာပဲမဟုတ်လားဟုတ်ကဲ့လားအဲ့ဒါပဲမဟုတ်လားဒါဖြင့်အဲ့ဒါလို့မိမိရဲ့အသိဉာဏ်ပိုးပြီးတော့ပြည့်စုံကြွယ်ဝပြီးရင့်ကျက်တဲ့ပုဂ္ဂိုလ်ကိုမိကိုပြီဆိုလို့ရှိရင်တော့ကိုယ်မှာအသိမှအမြင်မှရဖို့ကများတဲ့အတွက်စီကတ်တဲ့လားမစီကတ်တဲ့ဘူးလားစီကတ်တဲ့နဲ့အဲ့တော့ အဲဒါလို့ကိုယ်ရဲ့အသိဉာဏ်ပြည့်စုံတဲ့ရင့်ကျက်တဲ့ကြွယ်ဝတဲ့ပုဂ္ဂိုလ်ကိုမစည်းကပ်တဲ့ပုဂ္ဂိုလ်နဲ့စည်းကပ်တဲ့ပုဂ္ဂိုလ်နှစ်ဦးအမှားအမှန်ဆုံးပြမယ်ဆိုလို့ရှိရင်ဘယ်သူက အမှန်ပဲပိုနိစ္စနိုင်မလဲစည်းကပ်တဲ့ပုဂ္ဂိုလ်ကပဲပိုပြီးတော့နိစ္စနိုင်မယ်မဟုတ်ပြီလားမသိကြဘူးလားသိကြတယ်ဒီတော့တဲ့တဲ့ပြောရရင် မိမိညာသက်ဝင်ရာဘာသာအယူဝါဒတစ်ခုကိုယုံကြည်စိတ်ကကိုးကွယ်တာနဲ့ဘယ်ဘာသာကိုမှယုံကြည်စိတ်ကကိုးကွယ်မှုမပြုဘဲ free thinker ဆိုပြီးတော့တော်သလိုနေတဲ့ပုဂ္ဂိုလ်ဒီနှစ်ယောက်မှာစိတ်ကတူကမှန်သလားမစိတ်ကတူကမှန်သလားစိတ်ကတူကမှန်တယ်ပေါ့မဟုတ်ဘူးလားစိတ်ကတူကမှန်တယ်ဒါတော့ကဲ ဘုန်းကြီးတို့အနေနဲ့ကြတော့ဘု து ကိုယုံကြည်စိတ်ကလည်းဆိုတော့ဗုဒ္ဓကိုယုံကြည်စိတ်ကတယ်။ဘာကြောင့်လဲဗုဒ္ဓဟာဘုန်းကြီးတို့တဲ့အစာပေါင်းမရှင်းသာအောင် အသိဉာဏ်ပြည့်စုံတဲ့ကျွယ်ဝတဲ့ရင့်ကျက်တဲ့အဲ့လိုကျွယ်ဝရင့်ကျက်အောင်သူဟာဘဝပေါင်းအသိဉာဏ်သင်္ချာများစွာ စုဆောင်းခဲ့တယ်ပြီးတော့လက်တွေ့အနေနဲ့လည်းပဲမိမိကိုယ်ကို စောင့်ကြည့်ပြီးတော့ရှုမှတ်ပြီးအာထုတ်ခဲ့တယ်အဲ့ဒါလို့ဆိုတော့ဘုန်းကြီးတို့လည်းပိုးပြီးတော့အသိဉာဏ်ဟာမြတ်စွာဘုရားကမရှင်းသာအောင်မနိုင်သာအောင်ကြွယ်ဝတယ်ရင့်ကျက်တယ်ဒီလိုမြူဆနိုင်ဘူးလားယူဆနိုင်တယ်ယူဆနိုင်တော့အဲ့ဒီမြတ်စွာဘုရားကိုယုံကြည်စိတ်ကကိုယ်ွယ်ခြင်းအပြင်ဘုန်းကြီးတို့ဟာအရာရာမှာ မှန်အောင်အမှန်ပဲနိစ္စအောင်ဆုံးပြနိုင်မလားအမှားပဲနိစ္စအောင်ဆုံးပြနိုင်မလားအမှန်ပဲနိပြနိစ္စအောင်ဆုံးပြနိုင်ပြီဆိုလို့ရှိရင်မြတ်စွာဘုရားကို အာဟုအာထရာလို့မယုံကြည်တတ်ဘူးလားဘုရားကမှအာဟုအာထရာလို့ယုံကြည်တတ်ရင်မြတ်စွာဘုရားဆုံးမထားတဲ့အဆုံးမတရားတော်တွေကိုကောအာဟုအာထရာလို့ မယုံကြည်တတ်ဘူးလားယုံကြည်တတ်တယ်ဒီတော့အဲ့ဒါလို့ယုံကြည်ရင်ဒီတရားတော်တွေအတိုင်းလိုက်နာကျင့်ကြံနေတဲ့တန်ဃာတော်တွေပေါ်မှာကောမယုံကြည်တတ်ဘူးလားယုံကြည်တတ်တယ်ဟုတ်ကဲ့လားဒီတော့ဒါကဘုန်းကြီးပြောချင်တာကဟိုတချို့နည်းနည်းလူမဲ့လူရဲတွေတွေးရစခေါ်ရစအရွယ် ကိုစားလေးဖတ်ဒီစားလေးဖတ်ဟိုလိုတွေးဒီလိုတွေးတယ်အဲ့ဒီအရွယ်တွေဘာသာတရားကိုယ်ွယ်စရာမလိုပါဘူးကွယ်ဆိုပြီးတော့ free thinker လို့လောက်ကြတာရှိလို့ပြောတာဘုန်းကြီးတို့နိုင်ငံမှာတော့များများဆဆရှိမှာမဟုတ်ပါဘူးနည်းနည်းပါးပါးပဲရှိမှာကိုရီးယားတို့ဂျပန်တို့မှာအဲ့ဒီ free thinker တွေများနေတယ် များတာလည်းပဲဘုန်းကြီးအမြင်တော့တူတူချင်းချင်းပြောရရင်အကြောင်းရှိတယ်ကိုရီးယားဂျပန်တို့မှာယုံကြည်ကိုယ်ဝယ်စိတ်ကတဲ့ဗုဒ္ဓဘာသာကမြတ်စွာဘုရားရဲ့ပင်ရဲ့တရားတော်များမဟုတ်ဘဲနဲ့ပြုပြင်ထားတဲ့တရားတော်တွေဖြစ်ပြီးတော့ယုံကြည်တိုက်တဲ့တရားတော်တွေမဟုတ်တာလည်းပဲမဟုတ်ဘူးလို့လည်းသူတို့ယူဆတာတကြောင်ဒါကသူတို့ကိုယ်ဝယ်နေတဲ့သံဃာတော်တွေကလည်းပဲ အဝတ်သာခြားနာနေတဲ့လူနဲ့ဘာမှမထူတာလေတကြောင်ဒါကြောင့်မလို့တို့နဲ့မထူပါဘူးအတူတူပါပဲကိုယ်လို့သဘောထားပြီးတော့သူတို့ free thinker ဖြစ်ကြတယ်လို့ဘုန်းကြီးထင်တယ်ဒါကတော့ဘုန်းကြီးအထင်ပါပဲအဘုန်းကြီးတို့နိုင်ငံမှာတော့အဲ့ဒါလောက်ကြာအောင်မရှိပါဘူးရှိတောင်နည်းနည်းပါပါပဲအဲ့လို free thinker ဆိုပြီးတော့ဗုဒ္ဓ ရှင်တော်မြတ်ဘုရားကိုလည်းမယုံကြည်ရှင်တော်မြတ်ဘုရားရဲ့အဆုံးအမတရားတော်လည်းမယုံကြည်တန်ဃာတော်ကိုလည်းမယုံကြည်ပဲနဲ့ကိုဟာကိုထင်ရတွေ့ထင်ရလုပ်နေတဲ့ပုဂ္ဂိုလ်ဟာဆင်းရဲဖို့များမလားချမ်းသာဖို့များမလားဆင်းရဲဖို့ပဲများမယ်ဘာကြောင့်လဲသူအမှန်အမှန်ကိုဆုံးပြနိုင်တဲ့အသိဉာဏ်သူ့မှာပြည့်ပြည့်စုံစုံမရှိဘူးအကောင်းအဆိုးကိုဆုံးပြနိုင်တဲ့အသိဉာဏ် သူ့မှာပြည့်ပြည့်စုံစုံမရှိဘူးမဟုတ်ပေဘူးလားအဲဒါလို့ဆိုလို့ရှိရင်သူဟာအမှားပဲဆုံးဖြတ်ဖို့ပဲများပဲလိမ့်မယ်ဒီလိုဆိုလို့ရှိရင်ဆင်းရဲဖို့ပဲများမယ်ဒီတော့ဘုန်းကြီးကဒါဘာကြောင့်ပြောရတာလဲဆိုတော့အခုနဆင်းရဲငြိမ်းဖို့ချမ်းသာဖို့ရာအတွက်ဗုဒ္ဓဘာသာကပေးနိုင်သလားဆင်းရဲငြိမ်းစေနိုင်သလားချမ်းသာစေနိုင်သလားဆိုတာ ုန်းကြီးတို့ဗုဒ္ဓဘာသာဘုန်းကြီးတို့စစ်ကြည့်ရအောင်အဲဒါလို့ပြောတယ်အဲ့လိုပြောတဲ့အခါမှာဘုန်းကြီးတို့ကဘယ်သူအာကိုပြီးစစ်ရမှာလဲဆိုတော့ဗုဒ္ဓရှင်တော်မြတ်ဖရာအာကိုပြီးစစ်ရမှာမဟုတ်ဘူးလားအဲ့တော့ရှင်တော်မြတ်ဖရာကိုမှကိုယ်လောက်အသိဉာဏ်မရှိဘူးလို့ထင်ထားတဲ့လူကြတော့ဒီရှင်တော်မြတ်ဖရာကိုအာကိုလိုတဲ့စိတ်ရှိပါမလားယုံကြည်လက်ခံလိုတဲ့စိတ်ရှိပါမလား မရှိဘူးဆိုလို့ရှိရင်ရှင်တော်မြတ်ဘုရားအာဟုဆုံးပြတဲ့အဆုံးပြဆိုလို့ရှိရင်သူလက်မခံနိုင်ဘူးပေါ့မဟုတ်ဘူးလားဒါကြောင့်ဘုန်းကြီးကဗုဒ္ဓရှင်တော်မြတ်ဘုရားဟာဖြစ်ရင်ယုံကြည်တိုင်းကိုယ်ွယ်တိုင်းစိတ်ကတိုက်တဲ့ပုဂ္ဂိုလ်ပဲပါကြောင်လေဘုန်းကြီးတို့တဲ့မရှင်သာအောင်အစာပေါင်းများစွာပို့ပြီးတော့အသိပညာကျွယ်ဝ စီဘူးစုဆောင်ထားတဲ့အသိပညာလဲကျွယ်ဝကိုယ်တွေ့သိထားတဲ့အသိပညာလဲကျွယ်ဝတဲ့အတွက်အမှားအမှန်ခွဲခြားဝေဖန်မယ်ဆိုလို့ရှိရင်ဘုန်းကြီးတို့တဲ့အမှန်နဲ့နိစ္စအောင်သို့မဟုတ်အမှန်ရအောင်ဆုံးဖြတ်ပေးနိုင်မှသေတာသေကြတယ်ဒါပြောချင်တာဒါကြောင့်ဘုရားရှင်တော်မြတ်ဖရာကို အာဟုပြီးဘုန်းကြီးတို့ဒီဘုရားရှင်တော်မြတ်ဖရာရဲ့အယူဝါဒဟာဆင်းရဲကိုငြိမ့်စေနိုင်သလား မငြိမ့်စေနိုင်ဘူးလားချမ်းသာရစေနိုင်မလားမရစေနိုင်ဘူးလားဆိုတာဆုံးဖြတ်ကြစို့ဒါပြောတာဒီတော့မြတ်စွာဘုရားကအခုအချက်သုံးချက်ပေးထားတယ်မကောင်းမှုကုသမြမပြုလုပ်နဲ့ကောင်းမှုကုသမြပြည့်စုံအောင်အထောက်မိမိစိတ်ကိုဖြူစင်အောင်ထားဖြူစင်အောင်ထားဆိုတာ ကောင်းတဲ့စိတ်ကလေးကြီးဖြစ်နေပါစေမကောင်းတဲ့လောဘဒေါသမောဟမာနအစိုက်တဲ့အဲ့ဒီစိတ်တွေမဖြစ်စေနဲ့ဒါပြောတယ်ဒီတော့မြတ်စွာဘုရားက ကောင်းမှု မကောင်းမှုဆုံးဖြတ်တဲ့အခါကျတော့ကုသလာ အနဝိဇ္ဇကုသိုလ်ဆိုတာကောင်းမှုဆိုတာအပြစ်ကင်းတဲ့အလုပ်ပဲဟောဒီလိုဆုံးဖြတ်တယ် အပြစ်ကင်းတဲ့အလုပ်ဟာကောင်းမှုကုသိုလ်မြတ်စွာဘုရားမိန့်တာအကုသလတာဝိဇ္ဇအကုသလအကုသိုလ်မကောင်းမှုဆိုတာတာဝိဇ္ဇအပြစ်မကင်းမှုတဲ့အပြစ်မကင်းတဲ့အလုံးမှန်သမျှအကုသိုလ်မကောင်းဘူးအပြစ်ကင်းတဲ့အလုံးမှန်သမျှကုသိုလ်ကောင်းဘူးအဲ့ဒါဘုန်းကြီးတို့ပြိဿကအဲ့ဒါလက်ခံနိုင်ရ အပြစ်ရှိတဲ့အလုပ်ဟာအကုသိုလ်မကောင်းမှု အပြစ်မရှိတဲ့အလုပ်ဟာကုသိုလ်ကောင်းမှုဟုတ်ကဲ့လားကုသိုလ်ကောင်းမှုဒါပေမဲ့ဒီနားမှာဒီနေရာမှာတစ်ထစ်ကလေးနည်းနည်းလေးရှိသေးတယ်အဲ့ဒီတစ်ထစ်ကဘာလဲဆိုတော့အပြစ်ရှိတယ်အပြစ်မရှိဘူးဆိုတော့အပြစ်ဆိုတဲ့စကားလုံးရဲ့အဓိပ္ပာယ်အဲ့ဒါကြပြန်တော့လည်းပဲယူဆချက် ဝဲလဲမသွားနိုင်ဘူးလားဝဲနိုင်တယ်တချို့ကအပြစ်လို့ယူဆတဲ့အလုပ်ကိုတချို့ကအပြစ်လို့မယူဆဘူးတချို့ကအပြစ်မရှိဘူးလို့ယူဆတဲ့အလုပ်ကိုတချို့ကအပြစ်ရှိတယ်လို့ယူဆတယ်အဲ့ဒါလို့ကွဲလွဲခြင်းမရှိနိုင်ဘူးလားဆိုကြပါစို့အခုနပြောတဲ့ကြက်ငဲ့ကြဲဝဲနဲ့ဘဲတတ်တာဟာဘုရားဘာသာအနေနဲ့ကတော့အပြစ်ပဲ မဟုတ်ဘူးလားအဲခရစ်ယာန်ဘာသာအနေနဲ့ကြတော့အပြစ်မဟုတ်ဘူးတခါနွားတတ္တဟာဗုဒ္ဓဘာသာအနေနဲ့တော့အပြစ်ပဲအစ္စလာမ်ဘာသာအနေနဲ့ကြတော့အပြစ်မဟုတ်ဘူးအဲ့လိုအပြစ်ပေါ်မှာအတိတ်ပဲဖော်ပြချက်အမြင် definition မကွဲဘူးလားကွဲတယ်ဒါမြတ်စွာဘုရားကတော့တဘာဝကြကြ အပြစ်ကိုမိန်ကြားတယ်အပြစ်ဆိုတာတဲ့ဆိုးကျိုးဆင်းရဲကျိုးကိုပေးရင်ဒါအပြစ်ပဲတဲ့ဆိုးကျိုးဆင်းရဲကျိုးပေးရင်အပြစ်ပဲတဲ့ကောင်းကျိုးချမ်းသာပေးရင်အပြစ်မဟုတ်ဘူးအဲ့တော့ဆိုးကျိုးဆင်းရဲကျိုးပေးတဲ့အလုပ်ဆိုရင်အပြစ်ရှိတဲ့အလုပ်ကောင်းကျိုးချမ်းသာဖြစ်ပေါ်စေတဲ့အလုပ်ဆိုရင် အပြစ်မရှိတဲ့အလုပ်အဲ့လိုမြတ်စွာဘုရားမိတ်တယ်ပိုးပြီးထင်ကြအောင်အရသကနဲ့ပြောရရင်မိမိသူတစ်ပါးတူကိုထိပါနဲ့နာစေတယ်ဆိုရင်အပြစ်ပဲဒါပြောတာဟုတ်တယ်မဟုတ်လားဘယ်သူကမှ မထိပါမနဲ့နာစေဘူးဆိုရင်ဘာလုပ်လဲအပြစ်မဟုတ်ဘူးဟုတ်ကဲ့လား အဲ့ဒါကိုပဲမြတ်စွာဘုရားကတူကိုထိပါနဲ့နာစေရဲ့အပြစ်ဆိုတာကိုတာဝိဇဒုက္ခဝိပါကလက္ခဏာလို့ဒီလိုမိတ်တယ်ဘယ်သူမှမထိပါမနဲ့နာစေဘူးဆိုလို့ရှိရင်အပြစ်မဟုတ်ဘူးဆိုရင်အဲ့ဒါကိုအနဝိဇဒုက္ခဝိပါကလက္ခဏာလို့မိတ်တယ်ဒီတော့ခိုင်းဘုန်းကြီးတို့ပြိဿမြတ်စွာဘုရားရဲ့အဲ့ဒီအပြစ်ကို definition အဓိပ္ပာယ်ဖော်ပြချက်ကိုလက်ခံနိုင်ရဲ့လားလက်ခံနိုင်တယ်နော်ဘယ်လိုလဲတူဦးကိုထိပါနစ်နာစေရဲ့အပြစ်ဘယ်သူကိုမှမထိပါမနစ်နာစေရဲ့အပြစ်မဟုတ်ဘူးဟုတ်တယ်မလားကဲဒါဖြင့်ခုနကြက်တတ်တယ်ဝက်တတ်တယ်ဘဲတတ်တယ် အပြည့်ဟုတ်သလားမဟုတ်ဘူးလားဘာဖြစ်လို့အဲသက်ရှိတတ္တဝါတူကိုထိပါနဲ့နာစေတယ်မဟုတ်လားအဲ့တော့အပြစ်ပဲမဟုတ်လားစဉ်းစားကြည့်ပေါ့ကိုယ်တတ်ရင်တော့ကိုကြိုက်မလားမကြိုက်ရင်သူ့လည်းမတတ်နဲ့ပေါ့အဲသူ့တတ်တာသူ့ထိပါနဲ့နာစေတယ်အပြစ်ပဲကိုယ်သာတတ်ရင်လည်းကိုယ်ထိပါနဲ့နာစေတယ်အပြစ်ပဲဟုတ်တယ်မဟုတ်လားဒါဖြင့် အဲ့ဒါကြက်တတ္တိဖြစ်စေနွားတတ္တိဖြစ်စေဝက်တတ္တိဖြစ်စေဘာဝက်တတ္တတတ်ပြီဆိုလို့ရှိရင်တော့ထိပါနဲ့နာစေတဲ့အတွက်ဒါဟာအပြစ်ပဲအဲ့ဒါလို့ထိပါနဲ့နာစေအောင်နှုတ်နဲ့ပြောရင်အဲ့ဒီအပြောဟာအပြစ်ရှိတဲ့အပြောအဲ့ဒါလို့ထိပါထိပါနဲ့နာစေအောင် ကိုယ်နဲ့ပြုမှုပြုလုပ်ရင်အဲ့ဒီအလုပ်ဟာအပြစ်ရှိတဲ့အလုပ်ဟုတ်တယ်မဟုတ်လား အပြစ်ရှိတဲ့အလုပ်ကိုဘာခေါ်မလဲအကုသိုလ်မကောင်းမှု အပြစ်မရှိတဲ့အလုပ်ကိုကုသိုလ်ကောင်းမှုဟုတ်ပြီလားကဲဒါဖြင့်မြတ်စွာဘုရားမိန့်ကြားတဲ့ဒီအပြစ်နဲ့ကောင်းမှု မကောင်းမှု ခွဲခြားတဲ့ definition အတိပ္ပယ်ဖော်ပြချက်ဟာသဘာဝမကြဘူးလား ဘယ်သူမှဆိုလက်ခံရမှာမဟုတ်လားလက်ခံရမှာဒီတော့ဒီမှာမြတ်စွာဘုရားကဒီနေရာမှာတစ်ချက်အခုဘုန်းကြီးတို့နိုင်ငံကြီးကအခုခုခုခုခေတ်နိုင်ငံခေတ်ကြီးကဘာခေတ်ဖြစ်နေလဲဆိုတော့ဘီယာခေတ်ဖြစ်နေတယ်မဟုတ်ဘူးလားဘီယာခေတ်ဘီယာနိုင်ငံကြီးဖြစ်နေတယ် ဘဲသွားသွားပြီးရာကြော်ညာလက်ညှိုးတို့လို့လွဲတာမလွဲဘူးဟုတ်လားအဲ့တော့ဘီယာကိုကောင်းမှုကုသိုလ်လို့ဆုံးပြရင်ဘုန်းဘုန်းကြီးတို့နိုင်ငံကြီးကကောင်းမှုကုသိုလ်တွေလုပ်နေတဲ့နိုင်ငံကြီးလို့ဆုံးပြရမယ်မဟုတ်လားအဘီယာကိုမကောင်းမှုအကုသိုလ်လို့ဆုံးပြရင် ုန်းကြီးတို့နိုင်ငံကြီးဟာအကုသိုလ်နိုင်ငံကြီးလို့ဆိုပြရလိမ့်မယ်မဟုတ်ဘူးလားအဲ့ဒီတော့ဘီယာဟာဘီယာတောက်တာအပြစ်ရှိသလားမရှိဘူးလားရှိလားဘာကြောင့်မလဲမွေးရစေတတ်သလားသိကြလားတချို့ကတော့ဘီယာအရက်မဟုတ်ဘူးဆိုပါလားအဖျော်ရမကတယ်ဟမ် အပြောရမကလည်းဘုန်းကြီးကသတင်းစာတစ်ခုတည်းလားစာဆောင်တစ်ခုတည်းလားကာတွန်းတစ်ခုတွေ့ပြီးတယ်အဲ့ဒီကာတွန်းကသူကအနန္တမှာပလင်းရောဖန်ခွက်ရော ရှိတယ်ရှိပြီးတော့လူကတော့ကိုယ်ထဲမှာစပွဲပေါ်မျက်နှာမောက်ပြီးငိုက်ဆိုင်ကြနေပြီပါဇက်ကဘာပြောလဲ ဘီယာကိုဘသူကအရက်လို့ပြောတယ်ကွာဘီယာအရက်မဟုတ်ဘူးအလူကတော့ငိုက်စကြတယ်ဟုတ်ကဲ့လားအဲ့တော့ဘာပြောတာဟမ်ပါဇက်ကအရက်မဟုတ်ဘူးဆိုပေမဲ့လို့တကယ်တဘာဝကအရက်အစ်စ်ဖြစ်နေလို့သာသူခေါင်းမထောင်နိုင်တာမဟုတ်လားဟုတ်လား ပါဇက်ကပြောသလိုသဘာဝကမဟုတ်ဘူးပါဇက်ကလိန်နာနဲ့ပဲသဘာဝကလိန်လို့ရမလားမရဘူးမဟုတ်ဘူးလားအဲတချို့အဲ့လိုအောင်မင်းနဲ့လိန်နေလို့ညာနေလို့ရှိရင်သူကရတယ်လို့အောင်ပြီးပြီးလိန်ညာနေတယ်တကယ်အစအမှန်ကလိန်လို့ညာလို့ရတာမရပါဘူးအဲသဘာဝကသိနေတယ်လူတွေကသိနေတယ်ဒါဘာကြောင့် ဒီဘီယာဟာဘီယာတော့တာဟာအပြစ်ရှိတယ်လဲဆိုတော့မိမိကိုထိပါနေတာတယ်ဘာကြောင့်လဲမူရစ်တယ်မေ့လျော့တယ်မလုံတဲ့မလုံအပ်တာတွေလုံမိတယ်မပြောတဲ့မပြောအပ်တာတွေပြောမိတယ်အပြစ်ရှိတာတွေပြောမိတယ်အပြစ်ရှိတာတွေလုံမိတယ်အဲမိမိထိခိုက်ရကနေပြီးတော့တခါသူတော်ဘာယံတတရုပြုပြန်တယ်ဆိုတော့သူတော်ဘာကိုမထိခိုက်ဘူးလားထိခိုက်တယ်ဒီလိုဆိုလို့ရှိရင် ဒီဘီယာကိုဘီယာတောက်တာကိုအပြစ်ရှိတယ်လို့ဆုံးပြမလားမရှိဘူးလို့ဆုံးပြမလားမိမိကိုလည်းထိပါနေနာစေတယ်သူတစ်ပါးကိုလည်းထိပါနေနာစေတယ်မဟုတ်ပဲဘူးလားမသိကြဘူးလားအဲ့တော့အပြစ်ရှိတယ်လို့ဆိုတော့ကုသိုလ်လားအကုသိုလ်လားကောင်းမှုလားမကောင်းမှုလားမကောင်းဘူးဟုတ်ကဲ့လား ဒီလိုဆိုတော့တနိုင်ငံလုံးမှာဘီယာကြော်ညာလက်ညှိုးထိုးမလွဲတော့ဘုန်းကြီးတို့နိုင်ငံကြီးကဘာနိုင်ငံကြီးတော့အာဟုတုနိုင်ငံကြီးမဟုတ်လားအာဟုတုနိုင်ငံအာဟုတုနိုင်ငံဆိုတော့အကျိုးပေးမှာအကောင်းကျိုးလားဆိုကျိုးလားအဆိုကျိုးမှာအမှန်သိကြတယ်ဟုတ်ကဲ့လားဆိုကျိုးဆိုတာဖြိပါနဲ့နာစီတာပဲပေါ့အဲ့ဒါပဲပေါ့ဒီတော့အခုမြတ်စွာဘုရားမိန့်ရတဲ့ မကောင်းမှုဟုသမျှမပြုလုပ်ခြင်းကောင်းမှုဟုသမျှပြည့်စုံအောင်အထောက်ခြင်းမိမိစိတ်ကိုဖြူစင်အောင်ထားခြင်းဤသုံးပါးသည်ဘုရားရှင်တို့၏ဆုံးမတော်ပေ၏တဲ့အဲ့တော့မကောင်းမှုဆိုတာဘာလဲဆိုတော့တူကိုထိပါသနာစေတဲ့အတွက်အပြစ်ရှိတဲ့အလုပ်ဟာမကောင်းဘူးဒါပဲမဟုတ်လားအဲ့ဒီအလုပ်ကိုမလုပ်နဲ့မပြောနဲ့မကြံတွေးနဲ့ဒီလိုမဟုတ်လား အကုသိုလ်လုံးတခါကောင်းမှုသမျှပြည့်စုံအောင်အားထုတ်ဆိုတာမိမိသူတော်ဘာဘသူမှမထိပါစေလို့မို့အပြစ်ကင်းတဲ့အလုပ်မှန်သမျှလုံးသူလည်းမထိခိုက်ဘူးကိုယ်လည်းမထိခိုက်ဘူးဆိုလို့ရှိရင်ဒီလောက်ဟာအပြစ်ကင်းတယ်ပြစ်ကင်းတယ်ဆိုတော့ဒီပြစ်ကင်းတဲ့အလုပ်ကိုပါဇက်နဲ့လည်းပြောကိုယ်နဲ့လည်းလုံးစိတ်နဲ့လည်းကြံတွေးဒီလိုမဟုတ်လားအဲ့ဒါလို့ဆိုလို့ရှိရင် ကောင်းကျိုးရမလားဆိုကျိုးရမလားကောင်းကျိုးရဒါပေတဲ့တခါတရံမှာဒါဖြင့်အပြစ်ရှိတဲ့အလုပ်ပဲတူကိုထိထိပါနဲ့နာစီမဲ့အလုပ်ပဲလို့သိပါလက်ရကနဲ့ဒေါသကြောင့်မမာနကြောင့်သို့မဟုတ်လောဘကြောင့်လုံမိတတ်တာမရှိဘူးလားရှိပါတယ်ရှိတယ်ဟုတ်ကဲ့လားလုံမိတတ်တာ လုံးမိပြီမကောင်းမှုလုံးမိပြီဆိုလို့ရှိရင်တော့အဲ့ဒီနောက်ကလိုက်လာမယ့်အကျိုးကပါလေအဲမကောင်းကျိုးဆိုးကျိုးဆင်းရဲကျိုးပဲမဟုတ်လားအဲ့ဒါအမှန်တန်သိချနေတာပဲဒီတော့အဲ့ဒါလို့မကောင်းမှုမပြုတ်လို့မိအောင်ရှောင်နိုင်ဖို့အတွက်ဒီပြုလို့မိအောင်တိုက်တွန်းတာကဘာတွေကတိုက်တွန်းတာလဲဆိုလောဘစိတ်ကတိုက်တွန်းတယ်ဒေါသစိတ်ကတိုက်တွန်းတယ် မာနစိတ်ကတိုက်တွန်းတယ်မနာလိုစိတ်ကတိုက်တွန်းတယ်ဒီလိုမဟုတ်လားအဲ့ဒီမကောင်းတဲ့စိတ်တွေကတိုက်တွန်းလို့ဒီမကောင်းမှုကိုလုံးမိတာနော်ဒါဖြင့်အဲ့ဒီမကောင်းတဲ့စိတ်တွေအပြစ်မကင်းအဲ့ဒီစိတ်တွေမရှိဘဲနဲ့စိတ်ကလေးဟာကောင်းတဲ့စိတ်ကလေးနဲ့ရဖြူစင်းနေပြီဆိုရင်ဖြင့်အဲ့ဒီအပြစ်မကင်းတဲ့အလုပ်တွေရှောင်ဖို့မလွယ်ဘူးလားလွယ်ကူတယ် အထူးတောင်အာထုတ်ပြီးရှောင်းနေစရာလိုသလားမလိုပါဘူးသူဟာသူရှောင်းပြီးတာဖြစ်နေတာ အနန္တကိုမသိ